နေ့တရားနာရင်နဲ့ကုသိုလ်ရှင်များရဲ့ကုသိုလ်ကောင်းမှုတွေကိုဝမ်းမြောက်ဝမ်းသာအနုမောဒနာပြုရင်းနဲ့ကြားရတဲ့ပုဂ္ဂိုလ်တွေလည်းပဲကုသိုလ်ကောင်းမှုတိုးစေဖို့ဘုန်းတို့ဖတ်ပြတာပေါ့နော်အဲ့တော့ဒီကုသိုလ်ကောင်းမှုတွေကိုပြုထားကြတဲ့ကုသိုလ်ရှင်တွေရောဥပဒေရဲ့စောင့်သုံးရင်းနဲ့တရားတော်မြတ်ကိုနာယူကြည်ညိုနေကြတဲ့ပုဂ္ဂိုလ်တွေရောဒီကနေ့ဘုန်းကမတရားလေးများဟောဖို့စိတ်ကူးထည့်ထားတော့ဆိုတော့ ဇာတကနိပတ်တော်မှာလာရှိတယ်ခင်ကားမှာလာဇာဆိုတာလေးကိုဟောဖို့စိတ်ကူးထည့်ထားတယ်အလိုဒီဇတ်တော်လေးကိုဟောချင်တာတော့ဒီဇတ်တော်လေးမှာကုသိုလ်ကောင်းမှုရဲ့အကျိုးအာနိသင်ကိုမြတ်စွာဘုရားဟောပြထားတယ်တစ်စက်တည်းမှာပဲဒီဇတ်တော်ထဲမှာဘာတွေ့ရလဲဆိုတော့လူချင်းမမုန်းမှုလောဘဟာ ဘလောက်ထိရှိုးသွမ်းနိုင်တယ်လဲဘလောက်ထိလူကိုဒုက္ခပေးနိုင်တယ်လဲဆိုတာလေးကိုလည်းပဲတွေ့ရတယ်ဥပုပ်တရင်နေ့မှာဒီတရားလေးကိုဟောတာလေ life fact တွေလို့ထင်ပါတယ်ဘာဖြစ်လို့ဆိုတော့ဒီဇက်တော်ကိုမြတ်စွာဘုရားဟောခဲ့တာကိုကဥပုပ်တေတွေကိုဟောခဲ့တာမြတ်စွာဘုရားလက်ထက်ကဥပုပ်တရင်စောင့်သုံးကြတဲ့ဥပုပ်တေတရင်တေတွေမြတ်စွာဘုရားကြွားသွားပြီးတော့အဲ့ဒီတရင်တေတွေကိုခေါ်ပြီးတော့ တမင်တကာကိုဒီဇက်တော်လေးကိုဟောတာအဲ့ဒါကိုဘုံဘုံတို့အချင်းချုပ်ပြီးတော့လူရင်းလေးတွေကောင်းလို့ချက်ကလေးတွေချပြီးတော့ပြောပါနော်ဒီမိနစ်40လောက်နိုင်ဝက်ကြော်ကြော်ချိန်လေးမှာအများစုကဒီဇက်တော်ကိုစလီဆရာကြီးဥပုံညာရေးထားတဲ့ရေးတယ်ပြဇက်ဆိုပြီးတော့မှတ်သားဖို့ရတယ်ပေါ့နော်ဒီဇက်တော်ထဲမှာအဓိကမြတ်စွာဘုရားသိစီလိုတဲ့အချက်ကဥပုပ်တိလရဲ့စွမ်းအားတတ္တိ ဥပုသ်တရင်စောင့်သုံးရတဲ့ပုံကိုယ်တွေကိုစောင့်သုံးထားတဲ့ဥပုသ်တိလကောင်းကျိုးချမ်းသာကိုဘယ်လိုဖြစ်ထွန်းစေတယ်လဲဆိုတာလေးကိုမြတ်စွာဘုရားကဥပုသ်တရင်စောင့်သုံးရတဲ့ပုံကိုယ်တွေကိုလုံနေတဲ့အလုပ်တစ်ခုရဲ့တန်ဖိုးကိုနားလည်ဖို့အဓိကရည်ရွယ်ပြီးတော့ပြောတာပေါ့အဲ့ဒါကိုဘုန်းဘုန်းတို့ကတော့ကြုံငုံပြီးတော့ကုသိုလ်ကောင်းမှုတို့ရဲ့တန်ဖိုးလို့ဒီလိုလေးနားလည်စေခြင်းနဲ့ပေါ့နော်အခုလူတန်းမှုပြုကြတယ်ဒါနာကောင်းမှုပေါ့နော်သီလစောင့်တည်ကြတယ်သီလကောင်းမှု တရားတော်မြတ်ကိုနားဆိုင်ပြီးတော့နားယူရတယ်။တမာရီပညာကုသိုလ်ကောင်းမှုပေါ့နော်။အဲ့ဒါဘုန်းတော်ကုသိုလ်ကောင်းမှုတွေကိုကောင်းကျိုးချမ်းသာကိုဖြစ်ထွန်းစေတတ်တဲ့ဒီကုသိုလ်ကောင်းမှုတွေကိုတူရာရှုလိုက်မယ်ဆိုရင်ဒါနရဲ့သီလရဲ့တမာရီရဲ့ပညာရဲ့ရှုပြီးတော့၄မျိုးရှိနော်။အဲ့ဒီ၄မျိုးစလုံးထိုက်ပြီးအားလို့ဆိုတာအခုပေးတဲ့ပေါင်းသူတော်ကောင်းတို့ရဲ့တန်တာမှာဖြစ်ပေါ်တယ်ပေါ့။အဲ့ဒီကုသိုလ်ကောင်းမှုတွေဟာကိုယ်ဘဝအတွက် တခုတည်းသောအာကိုရာကိုယ့်ကိုချမ်းသာမှုဖြစ်စေမဲ့အရာလို့စိတ်ထဲကလိုက်လိုက်လေးလေးယုံကြည်စေခြင်းနဲ့အဲ့ဒါကိုတရားတရားခေါ်မယ်ပေါ့နော်အဲ့ဒီယုံကြည်မှုရှေ့သွားပြုတ်ပြီးတော့ပြုတ်မယ်ဆိုရင်လည်းအဲ့ဒီကုသိုလ်ကောင်းမှုကပို့ပြီးတော့စွမ်းအားအာတိတင်ထက်မြက်သွားပြန်တယ်ပေါ့ဟုတ်လားဒါကြောင့်အဲ့လိုတရားတရားလေးတွေဖြစ်ထွန်းစေဖို့ကိုလုံနေတဲ့အလုပ်ရဲ့တန်ဖိုးကိုပို့ပြီးတော့တတိထားမိစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဒီဇက်တော်လေးဟောတယ်နော်ကင်္ဂမလဇတ်တဲ့ ဥပုပ်သတင်းတွေကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဟောခဲ့တဲ့ဇာတ်တော်တွေပေါ့။ဘာဟောတော့ဆိုတော့တခုသောဘဝတုန်းကဘုန်းတို့ရဲ့ဘုရားလောင်းသူတော်ကောင်းကြီးဟာအလွန်တရာမှဆင်းရဲနွမ်းပါတဲ့သူဆင်းရဲမျိုးမှလူဖြစ်တယ်။အဲ့ဒီတုန်းကသူလူဖြစ်တဲ့အခါမှာဗာရဏသီပြည်မှာသူစီဘဝရိကတထေးဆိုတာရှိတယ်။အဲ့ဒီတထေးကြီးကအလွန်တရာမှလည်းဥစ္စာပစ္စည်းချမ်းသာကြွယ်ဝတယ်လို့သူ့ရဲ့အချမ်းရံတွေရဲ့ပုံမှန်လည်းပဲ ကောင်းမွန်အောင်မုံမြတ်အောင်လွန်တရားမှတင်းကြောင်းနိုင်ကလျာဏမိတ်တပိတ္တဒါကြောင့်သူ့ရဲ့အချမ်းရံတွေကလည်းပဲအလွန်တရားမှတန့်ရှင်းစင်ကြယ်အစဉ်တန်းရှိတယ်ဒါကြောင့်သူ့ကိုသူစီပေါ်ဝရိကစင်ကြယ်တဲ့အချမ်းရံရှိတဲ့တတိအဲ့ဒီတတိကြီးကဥပုပ်တည်နေတိုင်းသူကိုယ်တိုင်ရောသူ့မိသားစုရောသူ့ရဲ့ကျွန်းအမှုလုပ်တဲ့အကုန်လုံးတအိမ်လုံးသူ့အတိုင်းဝိုင်းအကုန်လုံးဥပုပ်ဆောင်ရတယ်မဖြစ်နေကိုဆောင်ရတယ်ဒါမှလည်းခင်ဥပုပ်နေရဆိုလို့ရှိရင်အစိုးရတမင်ချက် အကုန်လုံးကိုဓမင်ကျွေးအကုန်လုံးလုပ်ပေးပြီဆိုရင်အဲ့ဒါဒီနေ့အတွက်ဘာမှလုပ်စရာမလိုဘူးဥပုသ်ဆောင်ရတယ်အင်္ဂါ၈ပါးနဲ့ပြည်စုံလဲအခုလောကီတို့ဥပုသ်တေတို့ဆောင်ထိန်းထားတဲ့ဥပုသ်တိလနော်အဲ့ဒီဥပုသ်တိလကိုအကျိုးကျေးဇူးကိုပြောပြပြီးတော့ဆောင်ထိန်းခိုင်းတယ်အဲ့ဒါလိုနဲ့နေလာရင်းနဲ့နောက်တော့ဘုရားလောင်းဆင်းရဲသားကအဲ့ဒီတထေးကြီးရဲ့အိမ်မှာအလုံးလှုပ်တယ်နော်အလုံးရှာရင်းနဲ့အဲ့ဒီမှာအလုံးဝင်လှုပ် အဲ့လိုလှုပ်လို့တော့ဒီတတိရဲ့အိမ်မှာဥပုပ်နေတိုင်းဥပုပ်စောင့်နေဆိုတာသူကအလုတ်ဝင်ကားစားဆိုတော့မသိဘူးသူကဇွဲလုံးလာရီးရနဲ့ပြည်စုံတဲ့ပုံကိုဆိုတော့အဲ့ဒီဥပုပ်နေမှာသူကအစောကြီးအလုတ်ကိုထသွားတယ်ကျန်တဲ့လူတွေကလည်းသူ့ကိုမပြောမိဘူးပေါ့အဲ့ဒါနဲ့အကုန်လုံးသူများတွေရတော့နဲ့ဆိုတော့မနေ့ကင်းလာစားပြီးတော့ဘာလို့မှမလုပ်ကြအိတ်စိတ်အဲ့ဒါသူကမသိဘူးလေတော်ထဲမှာတနေ့ကုန်အလုတ်လုပ်တယ်နေ့လေတိုင်းထမင်းလည်းလာမပို့ အဲ့ဒါနဲ့ညနေအိမ်ပြန်လာရင်ဇူးကလည်းအလုံးလုံးကြဘာဖြစ်တာလို့ပေါ့အဲ့ဒီတော့မှဥပုံစောင့်နေဆိုတာရာတိရအဲ့လိုဆိုရင်အဲ့ဒီဥပုံကို तू ရောစောင့်လို့မရဘူးလားတတိယကိုသွားမေးတယ်သွားမေးတဲ့အခါကျတော့အင်းနေ့တချမ်းတော့ရမှာပါမင်းကနေ့ညနေပိုင်းကျမှတိတာဆိုတာညပိုင်းစောင့်ရင်တော့ရမှာဆိုအဲ့ဒါနဲ့ तू စောင့်မယ်ဆိုရင်မနေ့ကလေးကစားဘာမှမစားရတနေ့ကုန်ဟုတ်လားအဲ့ဒါမှသူ့ရဲ့ဝန်ထဲမှာဒီအစာဟာရပြတ်တဲ့အတွက်ကြောင့် နော်လေထနေတဲ့သဘောရှိတယ်ဒါကိုသူတတိမထားမိပဲနဲ့ယုံကြည်တဲ့တရားတရားဥစည်းပြီးတော့ဥပုပ်ကိုသူစောင့်အဲ့ဒါညလည်းရောက်ရောက်လေထတာပဲအဲ့ဒါယောဂအပြင်းထန်ဖြစ်လာတဲ့အခါမှာအဲ့လိုဆိုရင်မင်းအစာအာဟာရကိုမိဝဲမှရမယ်ဆိုမဖြစ်ဘူးသူဒါလေးပဲသူစောင့်တာပေါ့နော်ဒါလေးကိုသူထိမ့်သိမ့်မယ်တန်ဖိုးထားတယ်ပေါ့သိချင်းသိပါစေဆိုပြီးတော့အသက်နဲ့ရင်းပြီးတော့စောင့်တဲ့ဥပုပ်တီလာဖြစ်သွားတယ်ပေါ့သူရဲ့တီလာက ပါရမီရှုတော့မှကြည့်မယ်ဆိုလို့ရှိရင်အသက်ကိုစွန့်ပြီးတော့မြင့်မြတ်တဲ့လုပ်ကိုလုပ်မယ်ဆိုရင်ဒါပရမတ္ထပါရမီထိုက်တယ်ပေါ့နော်အဲ့ဒါနဲ့ညင်ဥယံနမိုးလင်းကလေးယောဂဝရဏကပြင်းထန်လို့တတိမရတစ်ချက်ရတစ်ချက်ဖြစ်တော့လူတွေကသေတော့မှာပဲဆိုတော့တိတယ်လို့သူ့ကိုအိပ်ပြင်မှာထုတ်တယ်။ဒါမနဲ့လင်းတော့သူသေအံမျိုးမျိုးလေးဖြစ်နေတတိတော့မလွတ်သေးဘူး။အဲ့ဒီမှာဗာဒနဲ့တိပြေကိုဆွေးရတဲ့ပင်ရလဲတိုက်တိုက်ဆိုင်တယ်အဲ့ဒီနေ့မှာတိုင်းကလှဲ့တယ် အချံရံလေးနဲ့ခက်ခက်နာနာအဲ့ဒီတတိကြီးရဲ့အိမ်ရှိမှဒီစင်းရဲသားကတေပေါင်းပေါင်းလည်းဖြစ်တယ်အဲ့ဒါဘယင်ရဲ့အာယုံပေါ့နော်ဒီဟာကိုမြင်တဲ့အခါကျတော့သူ့စိတ်ထဲမှာဩသူတို့မြန်ဆင်ပြေလိုက်တာမတိမတာဘယင်ဖြစ်ခြင်းတဲ့စိတ်အဲ့ဒီအတိုင်းဝိုင်းမှာဖြစ်ခြင်းတဲ့စိတ်အားကြတဲ့စိတ်သူ့မှာဖြစ်တယ်ဟုတ်လားအဲ့ဒီဆန္ဒကိုဘယ်သူကဖြည့်ဆည်းပေးမှာလို့ဆိုတော့သောတော်ကသူဥပုသ်ဆောင်ထားတဲ့တီလာဖြည့်ဆည်းပေးမယ်ပေါ့နော်အဲ့ဒီကုသိုလ်စိတ်လည်းရှိတယ်အဲ့ဒီဖြစ်ခြင်းတဲ့ဆန္ဒလည်းရှိတယ် အဲ့ဒီခိုက်တံမှာပဲတည်ပြီးတော့တကယ်ကိုပဲအခြေအနေရဖြစ်သွားတာပေါ့နော်ဘယ်ရောက်သွားလို့ဆိုတော့အဲ့ဒီဘာရဏတိဘီကိုဆိုရတယ်ပင်ကြီးရဲ့မိဘရဲ့ခေါင်ရဲ့ဝမ်းမှာသွားပြီးတော့ဝန်စားတယ်တဲ့ဘုရားနာမှာအဲ့တော့မွေးဖွားလာတဲ့အခါကျတော့ဥရိယမင်းသားနာမည်ပေးတယ်အဲ့တော့အဲ့ဒီကလေးလေးကတိတက်တဲ့အရွယ်ရောက်တဲ့အစားဇာတိတရညာကိုရတယ်တဲ့ဇာတိတရညာဆိုတာသိရမို့လားဖြစ်ခဲ့တဲ့ဘဝကိုပြန်ပြီးတော့အမှတ်ရသိနိုင်တယ် မနေ့တုန်းကဖြစ်ခဲ့တာကိုပြန်ပြီးတော့တွေးကြည့်ရတယ်လို့မျိုးသူ့စိတ်ထဲမှာအကုန်လုံးရှင်းရှင်းလင်းလင်းသိတယ်။ငါဘာလို့ဘင်းရသားဖြစ်ရတာတော့ तू သိတယ်။ဒီဥပုသ်တိလရဲ့အကျိုးဒါကြောင့်မလို့ तू ဘင်းရသားဖြစ်ရတာ။ဘာမှလည်းကြားလာမဟုတ်ဘူး။ငါနေတချမ်းကလေးငါနေတဝက်ကလေးငါဆောင်ထင်းခဲ့ရတာ။ငါပြုခဲ့ရတဲ့ကုသိုလ်လေးကနည်းနည်းလေးပဲ။ဒါပေမဲ့အခုငါရရှိတဲ့အကျိုးကျေးဇူးကတော့အတော့ကိုများပါလား။ဒါလေးကိုသူ့စိတ်ထဲမှာအမြဲတမ်းရှိဒီမင်းသားလေးက ဘယ်သူမှလည်းသူကမပြောဘူးသူ့ကိုလုံဝင်စားလို့လည်းပတ်ဝန်းကျင်ကမသိပါဘူးအဲ့ဒါသူကတခါတလေဆိုလို့ရှိရင်ဘာလုပ်လို့ဆိုတော့ထထပြီးတော့နှုတ်ကနေမျက်စုပြီးတယ်ငါလှုပ်လိုက်တဲ့အလုပ်ကလေးကနည်းနည်းလေးငါရတာတွေကအများကြီးပဲဒါဒါဒီဒိဗယ်လေးပေါ့နော်အဲ့ဒါလိုနဲ့နောက်တော့အရွယ်ရောက်တဲ့အခါကျတော့သူဘာဖြစ်တယ်ဆိုတော့ဘေးသေးတဲ့အခါကျသူရှင်မင်းဖြစ်တယ်ပေါ့အတူတူပြောရမှာဆိုအဲ့လိုရှင်မင်းဖြစ်တဲ့အခါမှာဘုန်းတို့ဇလန်းထဲမှာဇက်တော်ထဲမှာ နော်ထူးခြားတဲ့အကြောင်းအရာတစ်ခုကဘာလဲဆိုတော့ဆရာကြီးဥပုံရဦးစားပေးပြီးတော့ရေးတဲ့အပိုင်းပါနော်အဲ့ဒါဒီဘာသာနတိပြည်မှာအလွန်မှဆင်းရဲတဲ့ရေထမ်းပြီးတော့ရောင်းရတဲ့ယောက်ျားတစ်ယောက်ရှိတယ်အဲ့ဒါသူကလည်းအရွယ်ရောက်တဲ့ခါတော့သူတို့ပဲအလွန်ဆင်းရဲတဲ့ဆင်းရဲသူမတစ်ယောက်နဲ့အိမ်အောင်ကြတယ်အဲ့တော့နောက်တော့နက်ခတ်ပွဲတယ်မင်းဆိုပြီးတော့ပွဲလမ်းတယ်မင်းတစ်ခုကြုံတဲ့အခါမှာ အဲ့ဒါနဲ့သူတို့လင်မယားနှစ်ယောက်တိုင်ပင်ကြတာပေါ့သူများတွေပြောရရွှင်ရမယ်တို့ပဲပြောရရွှင်ရပိုက်ဆံလည်းမရှိဘူးမင်းမဆုထားတာပိုက်ဆံလည်းရှိလားမရှိဘူးတဲ့ဒါမှမဟုတ်ငါမှနှစ်ပြားတော့ရှိပဲဝက်ဒီမှာအဲ့လိုပြောအဲ့တော့ယောက်ျားကလည်းအင်းငါမှလည်းပဲငါမြို့ရဲ့မြောက်တကားဝမှာငါပြန်ကြနေတော့ငါပတ်စံလေးနှစ်ပြားပဲဝက်ကိုငါမြို့ရဲ့တကားကအုတ်ခဲကြားထဲမှာအမှတ်အသားလေးပြုတ်ပြီးတော့ငါထည့်ထားရတာရှိတယ်တိတ်ထားတာရှိတယ် အဲ့လိုဆိုလို့ရှိရင်တို့နှစ်ယောက်ပေါင်းလို့ရှိရင်တပဲရှိရှိနော်ပဲဝယ်တစ်ခုပေါင်းလိုက်အဲ့ဒါဆိုလို့ရှိရင်အဲ့ဒီတပဲကိုသုံးပုံပုံနော်တပုံကိုနတ်သားဝယ်မယ်တပုံကိုပန်းဝယ်မယ်တပုံကိုသေရက်ဝယ်ပြီးတော့တို့လည်းသူများနေပြောကြမယ်အဲ့ဒါနဲ့မိမအဲ့လိုပြောတဲ့အခါကျတော့မင်းပိုင်တဲ့ပဲဆန်သွားယူကြီးလို့ခိုင်းအဝေးကြီးပါရဏတိရဲ့တောင်တကားနဲ့မြောက်တကားသွားပြီးတော့ယူမှာပါလေပဲဝက်ပေါ့နော်အဲ့ဒါနဲ့မိမသူ့ကိုခိုင်းတာဆိုတော့သူသဘောတည်းကြားပြီး ပျော်ပွဲရှင်ပွဲအတွက်ជីជីနူးနူးပဲတချင်းတကြော်ကြော်နဲ့သွားတယ်တဲ့နေရာလည်းအရင်ပူအဲ့ဒါမင်းရင်မြေရဲ့ရှိဘက်ကနေသူရှက်ပြီးတော့ရှောက်တဲ့ချိန်မှာတိုက်တိုက်ဆိုင်ဆိုင်ဘေးကြီးကလည်းနော်နေပူလုံးလို့ပရင်းဘောက်ကိုဖွင့်ပြီးတော့အေးအေးချမ်းချမ်းလေးနေနေနဲ့တချင်းတန်ကြတော့သူကြည်တာကြည်တဲ့အခါကျတော့စင်အဲသားတရားအပေါ်မှာအဆောင်လည်းမပါဘူးနေရာလည်းပူလိုက်တာအောက်မှာစီးတွေကဖက်လည်းမပါဘူးဒီတိုင်းသွားရတယ်တဘာအာယုန်တွေရှိလို့ ဘလောက်သူ့မှာအရေးကြီးလို့နော်ဒီပူပူလောင်လောင်လေးကိုသွားနေတာလို့စိတ်ဝင်စားတဲ့အတွေ့အကြုံမလို့မင်းကြီးတယောက်ကိုသွားပြီးတော့ခေါ်ခိုင်းသွားခေါ်ကြည့်အဲ့ဒီလူကိုနောက်ခေါ်လာတာပေါ့ခေါ်လာရောက်တဲ့အခါကျတော့မင်းကွယ်မြင်တာနဲ့သူကဘာလို့ဆိုတော့တန်ရောစင်ဖြစ်တယ်နော်ဘယင်းကြီးကဒါကဘုံဘုံထင်ပါတယ်အဲ့ဒီရေတွေကရှင်အနန္ဒာလားသူတို့ချင်းချင်းမှာဘဝကနော်ဘယ်လိုပြောမလဲအခြေအဆက်ရှိတယ်ပေါ့နော်ဒါကြောင့်မလို့ ဒီဆင်းရဲသားရဲ့ပုံမှာ तू အလိုလိုနေတဲ့မေတ္တာစိတ်ကယူပိတ်တယ် तू ကနောက်ပိုင်းမှာ तू ကထင်းနှံကိုတဝက်တောင်ဖွဲ့ပြန်နော်ဘုရားလားအဲ့ဒါနဲ့မင်းကွယ်ဒီလောက်ပူနေတာကြီးနော်ဘလောက်ရေးကြီးတဲ့အမှုကိစ္စတွေရှိလို့သွားနေတာလို့ဘလောက်ရေးကြီးလို့လို့အဲ့လိုမေးတဲ့အခါကျတော့อืม तू မြောက်တကားမှာပဲဝက်ကလေးထည့်ထားတယ်ရှိတယ်ဒါမိမပိုင်တဲ့ပဲဝက်နဲ့ပေါင်းပြီးတော့အဲ့ဒါသူများလူပဲဝက်ရှင်ကိုသွားမှာလို့ အဲ့လိုပြောတဲ့အခါကျတော့မင်းမဒီလောက်ကြီးပူလောင်နေတာမပူဘူးလားဆိုတော့အဲ့ဒီအမှုကိစ္စတွေကအဲ့ဒီအပူကိုဖုံးလွှမ်းထားတယ်တဲ့နော်ဘာလုပ်မယ်ဘာလုပ်မယ်ဆိုတဲ့အတွေးတွေကသူ့စိတ်ကိုဒီနေပူတာကိုမသိစေဘူးပေါ့ဟုတ်လားပြီးတော့ပျော်ဝဲရှင်မှုကပျော်မယ်ရွှင်မယ်ဆိုတဲ့နော်အလိုဆန္ဒရမက်တွေအားလည်းပဲဒီအခုနေပူးနေတာမသိစေဘူးဖုံးလွှမ်းစေအမတို့တော့လှလှပပလေးပြောပါတယ်အဲ့ဒီအပူတွေကနေပူကိုမတိုးဘူး သူ့စိတ်ထဲမှာပြင်းထန်တဲ့ဆန္ဒတွေရှိနေတယ်ဟုတ်လားအဲ့ဒီဆန္ဒတွေကနေဘူးမတိုးနိုင်ဘူးအဲ့သူပြောတာတည်းလည်းတဘာဝကြတော့ဘင်းကြီးကလည်းကောင်းတဆက်ဆက်ညိပြီးတော့ကိုက်ွယ်တယ်တနာလုံးလို့မဲပဲဝဲကိုငါပေးပါမယ်ဒီနာကသာမဲလှည့်ပြန်ဟောယူမနေနဲ့နေပူတွေပေါ့အဲ့လိုပြောတဲ့အခါကျတော့ဆင်းရဲစာဘင်းကြီးချင်းမြင့်တဲ့ပဲဝဲကိုလည်းသူယူပါမယ်ဒါပဲလို့မြောင်တကားမှာသူတိတ်တာတဲ့ပဲဝဲကိုလည်းပဲသွားယူပေးရစီ အဲ့လိုဆိုလို့ရှိရင်ကိုယ်ကမင်းသွားမယူနဲ့ငါတပည့်ပြည့်အောင်ပေးမယ်ပေါ့နော်တပည့်ကိုလည်းယူမယ်ပဲဝက်ကိုလည်းယူမယ်ဒါကြားဘူးလားနော်အဲ့ဒါနဲ့တစ်ချက်တိုးပေးတယ်နောက်နှစ်ချက်အဲ့ဒီကနေပြီးတော့ဒီခါလဲ10ရာထောင်တောင်သိဂရေနဲ့ချီပြီးပေးအဲ့ဒါကိုလည်းယူမယ်ပဲဝက်ကိုလည်းသွားပြီးတော့ယူရစီအဲ့ဒါနောက်တော့တတိရာတို့ပေးအိရှင်မင်းရာတို့ပေးအဲ့ဒါတွေကိုလည်းသူယူမယ်ပဲဝက်ကိုလည်းအစွန့်မရစီနဲ့သွားယူမယ် အဲ့ဒါနဲ့နောက်ကြတော့ဘင်းကြီးကမင်းပွဲပွဲကိုတော့အယူမနေနဲ့ငါဟာဒီတိုင်းပြည်ကိုတဝက်ဝက်ပင်မင်းနိုင်ငံနဲ့အတူတကွအုပ်ချုပ်ကြမယ်သူစိတ်ထဲမှာမေတ္တာရှိလွန်းလို့ပေါ့နော်အဲ့လိုပေးတဲ့အခါကျတော့သူငြိမ်သွားတယ်မမမပြောဘူးဒါမဲ့လို့သူဘယင်တဝက်ဖြစ်တာနော်တိုင်းပြည်ချမ်းရပြီဆိုတော့သူဘယင်ဖြစ်ပြီဆိုတော့သူအတ္တမာလကမင်းလို့ခေါ်တယ်ဘာလို့လဲဆိုတော့သူဘယင်ဖြစ်ပြီဆိုတော့အချမ်းရည်လေးနဲ့ခက်ခက်နာနာဆင်စီးပြီးတော့အဲ့ဒီပွဲပွဲကိုသွားယူနေတယ်ဟုတ်လားဒါကတော့ဒီပွဲပွဲလေးကြောင့်မလို့ငါမယ် အဲဘုရင်ကြီးကပေးတာလို့ပဲဝက်ကိုကျေးဇူးရှင်အနေနဲ့မြင်လို့တွားယူတာလည်းဖြစ်ကောင်းဖြစ်မယ်ဆိုနော်အဲ့ဒါနဲ့ဘုရားလောင်းရဲ့အဲ့ဒီအတ္တမတကမင်းရဲ့ညီညီညွတ်ညွတ်ပဲချစ်ချစ်ခင်ခင်ပဲတိုင်းပြည်ကိုစီမံကြအုပ်ချုပ်ကြအဲ့ဒါလိုနဲ့ဒီနေ့ကြတော့တဲ့ဥယျင်ထဲမှာအဲ့ဒီအတ္တအတ္တမတကမင်းရဲ့ပေါင်မော်ကိုဘုရားလောင်းကဥရိယမင်းကခေါင်းခုပြီးတော့အိတ်ပန်းဖြေတိုင်းအဲ့ဒါချမ်းရည်နေစောင်းလျှောက်တရားလည်းအကုန်လုံးသူ့နေရာနဲ့သူသွားကြလာကြတယ်ခင်ဗျ တို့နှစ်ယောက်တည်းတိတိစီစီရှိနေတဲ့အချိန်မှာအဲ့ဒီအရမတကမင်းပဲဝဲမင်းဘာကြံစီမိလို့ဆိုတော့ဘာဖြစ်လို့ဒီတိုင်းပြည်ကိုငါတယောက်တယောက်တည်းမအုပ်ချုပ်ရမှာလို့တဝက်ဘာလုပ်မလဲပေါ့ဒီအချိန်မှာငါဒီမင်းကိုတတ်လိုက်မယ်ဆိုရင်ငါတယောက်တည်းရှင်ဖြစ်မှာအဲ့တော့မထူးဘူးဒါအခွင့်အရေးပဲဆိုပြီးတော့ဘယင်ကိုတတ်မယ်ဆိုပြီးတော့တန်လဲကိုဆွဲထုတ်တယ်တဲ့ဟောအိပ်ပျော်နေမှာမသိဘူးအဲ့လိုတတ်မယ်လို့လုပ်လိုက်တဲ့အချိန်မှာစိတ်ထဲမှာဘာပေါ်လာဆိုဩ ဒါငါကျေးဇူးရှင်တယ်အလွန်ဆင်းရဲတဲ့အနေအထားနဲ့ငါ့ကိုဒီအခြေအနေကိုရောက်ဒီရှင်မင်းကြီးကငါ့ကိုချီးမြှောက်ခဲ့တယ်ငါယုံမှလိုက်တာစိတ်ထဲမှာအဲ့လိုတွေးမိအဲ့ဒါနဲ့တန်လဲကိုပြန်ချခဏနေတော့တွေးပြန်တွေးပြန်တယ်ဒါအခွင့်အရေးပဲဒီလိုဖြစ်ဖို့ဆိုတာလိုတာမဟုတ်တတ်မယ်ဒုတိယကြံနော်တခါထပ်ပြီးတော့မှဒါကြည့်လို့ရှင်မလုတ်တဲ့မလုတ်ထိုက်ဘူး နိုင်သွားပြန်တယ်အသိစိတ်ကလေးကတခါမသိစိတ်ကလွှမ်းလာပြန်တယ်လောဘပေါ့နော်တတ်မယ်ဆိုတော့တတိယကြိမ်ဖြစ်တယ်အဲ့ဒါကိုလည်းသူထိမ့်သိမ့်လိုက်နိုင်တယ်ပေါ့နော်တတိယကြိမ်ထိမ့်သိမ့်ပြီးတော့သူတော်တော်လန့်သွားတယ်ဟောကြည်စမ်းဒီလောဘတော်တော်ကြောက်စရာကောင်းပါလားနော်ကိုယ့်ရဲ့ကျေးဇူးရှင်ဟိုတောင်မှဘာလို့မလဲတတ်ဖို့စဉ်းစားနော်တော်တော်ကိုဘလို့မှကိုပဲဟိုနားလေလို့မရတော့အောင်ကိုပဲ ဆိုးသွမ်းတဲ့ကိစ္စတစ်ခုမဖြစ်တဲ့တဘာဝမကျတဲ့အလွန်မိုက်မဲတဲ့ကိစ္စကြီးတစ်ခုပဲလို့မြင်သွားတယ်။အဲ့ဒါနဲ့သူလေးချိန်မြောက်တတ်မယ်ဆိုတဲ့အကြံမပေါ်သေးခင်ဘာလုပ်လဲဆိုတော့ဘင်းကြီးကိုနှိုးတယ်။နှိုးပြီးတော့ဘင်းကြီးချင်းချင်းမှတခါလဲကုန်ပြီးတော့ဝှချသူ့အပြစ်ကိုခွန့်လွတ်မှတီးခံမှာ။လူကြီးကလည်းအချိန်ဝဝနဲ့ဘာလို့မင်းဘာပြစ်လို့လို့တော့အကုန်ပြန်ပြောပြတယ်သူရိုးလဲရိုးသားတယ်လို့ပြောရမှာ။ဆိုတော့ယုတ်တရထွက်လာတဲ့လောဘရဲ့သဘောတဘာဝလေးတွေ ပေါ်လွင်အောင်ဘုံဘုံကပြောပြတယ်ဟုတ်လားအဲ့ဒါနဲ့ဘာပြောလို့ဆိုတော့မင်းကြီးတဲ့ဒီလိုဒီအကြောင်းပဲသုံးချိန်တီးတီးမင်းကြီးကိုသူတတ်မယ်လို့လုပ်ခဲ့တာညလည်းအံ့ဩတော်တယ်ဘာလို့မင်းကငါ့ကိုတတ်ချင်ရစတော့ဒီတိုင်းပြည်ကိုတယောက်တည်းရချင်သူတယောက်တည်းအုပ်ချုပ်ချင်အဲ့လိုလဲပြောလိုက်တဲ့အခါကျတော့ဘင်းကြီးကမင်းအုပ်ချုပ်ချင်အုပ်ချုပ်လို့ရမှာလေနော်မင်းယူလိုက်ထိနှန်းစည်းစိမ်ကိုမင်းယူလိုက်ငါအိမ်ရှင်မင်းဘုံကအဖြစ်နဲ့မင်းကိုငါခါစားမိတယ်ဘလောက်ကောင်းပါနော်သူကလည်း အဲ့ဒီလိုတစ်ဖက်ကအရန်ကြီးကောင်းလိုက်တဲ့အချိန်မှာပိုးပြီးတော့သူ့စိတ်ကမှဖြစ်သွားတယ်ထိခိုက်သွားတယ်ဘလို့မှလုပ်လို့မရတော့ဟုတ်လားနော်အဲ့ဒီနေရာလေးကိုဝင်ကြည့်ဝင်ပြီးတော့ကိုစားလေးပြုတ်ကြည့်နော်တတ်မယ်လို့နော်ကြံစီပြီးတော့ကြိုးပမ်းအထုတ်ခဲ့တဲ့အထုတ်ခဲ့တဲ့လူတယောက်ကိုရှိသမျှရှိတဲ့အကုန်ပေးအောင်မယ်ဆိုတော့အဲ့ဒီမှာသူဘလို့မနေနိုင်တော့ဒီအတ္တမကမင်းမင်းကြီးတဲ့ तू နားလေသွားပြီးသဘောပေါက်သွားတယ်ပေါ့နော်ဒီကာမတရားတွေ တွေးတောခြင်းကြံစီခြင်းကြောင့်ဖြစ်တာအဲ့ဒီတွေးတောခြင်းကြံစီခြင်းကိုဖြတ်တောက်နိုင်မယ်ဆိုရင်ဒီကာမဆိုတဲ့လောဘတရားကြီးဖြစ်မှာမဟုတ်ဘူးနော်အဲ့ဒါနဲ့ तू အလွန်ကိုထိတ်လန့်သွားတယ်ဒီလောဘကြီးထွားလာရင် तू အများကြီးအကျိုးမဲ့နေတယ်ဒါကြောင့်ဒီမကောင်းတဲ့ဓာတ်တဘာဝတွေကိုအမြင့်ပြတ်ဖယ်ရှားနိုင်အောင် तू အကျင့်မြတ်ကိုကျင့်မယ် तू ယသိဝတ္တောပြောကောင်းသွားနော်အဲ့လောက်ထိဟုတ်လားအဲ့ဒါနဲ့ तू အများကြီးစကားတွေပြောတယ်အဲ့ဒီအချိန်မှာမင်းကြီးတွေအချမ်းရံတွေလည်းအကုန်လုံးရောက်လာကြပြီဟုတ်လား အတ္တတံကာမတေမူလံကာမဟေကာမတေသင်ဤမူလံအမြစ်ကိုအဟံငါသည်အတ္တတံမြင်ပြီကာမဆိုတာဝိထုကာမရှိလိုချင်းစရာအာယုန်လေးပေါ့ဟုတ်လားပြီးတော့ဗါလဲအဲ့ဒီလိုချင်းစရာအာယုန်လေးကိုလိုလားတောင်းတတယ်ကိလေသာကာမဆိုရင်လောဘရှိသူအဲ့ဒီလောဘကိုအဓိကရည်ရွန်းတာပါနော်အဲ့ဒီလောဘဆိုတဲ့ဒီကိလေသာကာမမင်းရဲ့မူရင်းအမြစ်ကိုငါမြင်ပြီတဲ့မင်းဘာကြောင့်ကြီးထွားလာတယ်လဲ မင်းရဲ့ရေတောင်းမြစ်ကိုငါမြင်တယ်ပေါ့အဲ့ဒီအမြစ်ကဘာတုံးဆိုတော့သင်္ကပ္ပတွေးတောကြံစီခြင်းအတွေးတွေကြောင့်မို့လို့ဒီလောဘတွေကြီးထွားလာတာတဲ့ဒါလေးကိုကိုယ့်အကူမြင်အောင်ကြည့်နော်ဘုန်းတို့လောဘတွေလူချင်းမှုတွေတခုပြီးတခုဖြစ်ဖြစ်ဖြစ်ဖြစ်နေတယ်ဆိုတာဘာကိုအခြေခံပြီးတော့ဖြစ်တာလဲအတွေးတွေကြံစီမှုတွေသင်္ကပ္ပဇာယတိနော်ကာမဆိုတာအတွေးတွေအကြံတွေကြောင့်ဖြစ်တာ အဲကြောင့်မလို့တင့်ရဲ့မူလအမြင့်ဖြစ်တဲ့အဲ့ဒီအတွေးကြံတွေငါဖြတ်တောက်ဖြစ်မယ်သင်္ကတန်တာမှာဖြစ်စီရအဲ့လိုတွေကျင်းသွားကျင်းသွားပြီးတော့တော်တော်နာမည်ကြီးတဲ့စကားတစ်ခွန်းသူပြောရတာရှိတယ်အဲ့မှာပေးသက်တွေလည်းဆိုတော့ပေးသက်တွေရဲ့ပုံမှာသူပြောလိုတဲ့သဘောတွေလည်းပါလာပေါ့လေဒီကာမဆိုတဲ့သဘောဟာနဲရင်မလောက်ဘူးများရင်မရောက်ရဲဘူးတဲ့နဲတော့လည်းပဲပါမလောက်လို့မို့ရှင်းရအများကြီးပိုင်ပြီဆိုတော့လည်းပဲ မရောင်ရဲတဲ့အတွက်ကြောင့်ထပ်ပြီးတော့ရကျင်နေသေးတဲ့အတွက်ကြောင့်မျိုးပဲဆင်းရဲရတယ်။ဟုတ်လားကာမတရားရဲ့သဘာဝလေးကိုသူပြောသွားတာနော်။နေရင်မလောက်ဘူး။များတော့လည်းမရောင်ရဲဘူး။ပြီးတော့ဒီကာမတရားတွေဟာမိုက်မဲတဲ့ပုံကိုယ်တွေကိုစကားအလွန်များစေတယ်တဲ့။စကားတွေကိုအလွန်မှမျက်ဆိုစေတယ်။ဒါလေးကဟိုသဘာဝကျကျလေးကိုယ့်အကိုစဉ်းစားကြည့်တာနော်။ ဒီလောဘတွေပိုင်ဆိုင်မှုတွေစီဝါရေးတွေပိုက်ဆံတွေဒီကိစ္စတွေနဲ့ပတ်သက်ရင်လူတွေဟာစကားအလွန်ပြောတယ်ငါကစကားနည်းတဲ့လူတော့မှအဲ့ဒီကိစ္စနဲ့ပတ်သက်လာရင်မနည်းတော့ဟုတ်လားစကားကိုအလွန်များစီဒီသဘောလေးပါတယ်သူပြောတာအဲ့ဒါနဲ့မင်းကြီးကမင်းဘာလို့ရတိဝဲမှာလဲ तू လောဘရဲ့အဖြစ်ကို तू မြင်သွားပြီဒါဟုတ် तू နေပါတော့လုပ်လို့နော်အဲ့ဒီလိုလုပ်ဖို့ဆိုရင်လေဒါတွေကိုအကုန်လုံးစွန့်ပြီးတော့ တော့ဝင်ပြီးတော့ရတိဝက်ပြီးတော့တေဥတ္တပုစပြီးတော့တကယ်ကိုပဲသူမြတ်တော်အကျင့်ကိုကျင့်မယ်အဲ့ဒါသူ့ရဲ့ဒီနေပုံတိုင်းပေါ်ကလည်းပဲတဘာဝကြလို့နေမှာပေါ့အတိုင်းဝိုင်းနေရတယ်သူ့ကိုချစ်ကြတယ်သူအဲ့လိုမျိုးရတိဝတ်တော့မဆိုဝိုင်းပြီးတော့တောင်တားရတယ်ငိုရတယ်လို့ဆိုအဲ့ဒါရှင်အနန္ဒအလောင်းပဲအဲ့ဒါဘလို့ကတားလို့မရဘူးမင်းကြီးလည်းတားလို့မရဘူးသူထွက်သွားတယ်အလုံးထားခဲ့တယ်နော်အဲ့ဒါလိုထားခဲ့ပြီးတော့သူဟိမန္တဝင်ပြီးတော့ဇံပင်ဉ္ဇဉ်ကိုရတယ်တဲ့တရားကျင့်တော့အဲ့ဒါကတစ်ပိုင်း အဲ့လိုဒီသူ့အလုံးမျက်နှိုးတဲ့ဒီရေတွေကရေသိဝတ်သွားပြီဆိုတော့ဘုရားလောင်းကသူ့စိတ်ထဲမှာအထင်ငယ်ရကိစ္စကြီးအခုရှိဟုတ်လားတခုကပါသူအရင်ဘဝဥပုသ်ဆောင်ခဲ့တာနည်းနည်းလေးဒီတစ်ချမ်းလေးအဲ့ဒါလေးကပါအခုရှင်ဘရင်ဖြစ်စီနေတယ်ဒါကသူဖြောက်လို့မရနောက်တစ်ချက်ကဒီလူလင်ကပြတ်သားလိုက်တာနော်တတ်မယ်လို့လုံတော့ကလည်းလောဘရဲ့အလိုလိုက်ပြီးတော့သူတတ်မယ်လို့လုပ်ခဲ့တာ ဟုတ်လားဒါပေမဲ့တကယ်လဲနားလေသွားလိုက်တဲ့အခါတတိတံဝေကရသွားတဲ့အခါကျတော့လေအားလုံးကိုစွန့်ငယ်ထားခဲ့ပြီးတော့သူကတော့ထွက်သွားနိုင်တယ်ရဟန်းပြုနိုင်တယ်တော်လိုက်တာအဲ့ဒီနှစ်ချက်ကသူ့စိတ်ထဲမှာလိုမဖြောင်းလို့မရဒါကြောင့်မလို့အမှတ်ရတိုင်းသူကဂါထာလေးတစ်ပုဒ်နဲ့အမြဲတမ်းဥရန်ကြိုတယ်တဲ့အဲ့ဒီဂါထာလေးရဲ့အဓိပ္ပာယ်ကခုပြောခဲ့တဲ့နှစ်ခုပါပဲငါလုပ်ခဲ့တဲ့အလုပ်ကနည်းနည်းလေးငါရရှိတဲ့အကျိုးရလကအကြီးကြီးပဲ အလွန်ပြတ်သားတဲ့လူလင်အလွန်ကိုတော်တာပဲငါမှတော့မေ့လျော့တယ်အခုဒီခြေနေမျိုးမှာပဲဆက်ပြီးတော့နေနေတာ။ तू ကဒီယတိဝတ်သွားတဲ့ဒီအရမတကမင်းနဲ့သူ့အခြေအနေကို तू ကရှင်းတာ तू ကကိုကဘာဖြစ်သွားလဲကိုကယတိဝတ်သွားသူ့လည်းအများကြီးတန်သွားတယ်နော်သူ့မှာတော့ဘာလဲမိမိရော့ရော့ဓာတ်တွေကိုမထားခဲ့နိုင်မဲနဲ့မစွန့်နိုင်မဲနဲ့ဒီအရှုပ်တော်ထဲမှာပဲနေနေတယ်ဒီနှစ်ခုကို तू အမြဲတမ်းပြောတယ်အဲ့ဒီလိုပြောပြောပြီးတော့နေတာ ဘယ်သူမှမရှိတဲ့တခါလေးတယောက်တည်းညီးတယ်လို့လို့ပြောတာပေါ့အလုပ်ခဲ့တဲ့လောက်ကနည်းနည်းလေးငါရရှိတဲ့အကျိုးကျေးဇူးကအများကြီးအော်ဒီလူလင်ကလည်းတော်လိုက်တာငါမှတော့မိမိရောရောဒီလိုပဲဒီတော်တွေကမထွက်နိုင်ဘူးဒါသူတယောက်တည်းညီးတယ်လို့ပြောတယ်အဲ့ဒီအဓိပ္ပာယ်ကိုမိဖုရားကြီးကအလွန်သိကျင်တယ်လူလင်တော်တယ်ဆိုတာကိုတော့သူနောက်ပိုင်းအပိုင်းကိုသိတယ်ရှေ့ပိုင်းကပြောတာငါလုပ်ခဲ့တဲ့အလုပ်ကနည်းနည်းလေးငါရရှိတဲ့အကျိုးကျေးဇူးကအများကြီးဆိုတာ तू သဘောမပေါက် ဘယ်လိုလုပ်ပေါ့လို့သူသူလာဘယ်သူမှမပြောဘူးဟုတ်လားအဲ့ဒါနဲ့မိဖုရားကြီးကမေးတယ်ဘင်းကြီးကိုငါလုပ်ခဲ့တဲ့လုပ်ကနည်းနည်းလေးငါရတဲ့အကျိုးကျေးဇူးကအများကြီးဆိုရင်ဘာပြောတာလို့မပြောဘူးဘင်းကြီးကဘလောက်မေးလို့မှမပြောဘူးမိဖုရားကြီးကိုအဲ့ဒါနဲ့တနေ့တော့ညဆက်တော်ခေါ်ကနေမှာဘင်းကြီးကမိဖုရားကိုပြောတယ်တဲ့ငါတို့ရဲ့ဆက်တာကငါတက်ပစ်ခြင်းတယ်ကွာခေါင်းဖြတ်ပြီးတော့ကိုတက်ခြင်းဆက်တာလည်းရဲ့နာမည်ကခင်ကမာလာ ဇက်တော်ရဲ့နာမည်ကဘာလို့ကင်ကမာလာဘာလို့ကင်ကမာလာကိုခေါင်းဖြတ်တတ်ခြင်းရတာတော့ဒီကောင်အလွန်ညံ့တဲ့ကောင်တဲ့ငါရဲ့ဆံမုတ်စိတ်ကိုပြုပြင်ပြီဆိုလို့ရှိငါ့ကိုအရင်ရိတ်တယ်ပြီးတော့မှငါ့ကိုနှုတ်တယ်နှုတ်တော့တအားနာပေါ့နာတဲ့အခါကျတော့သူဒီကောင်အားလိုက်တာနော်တကယ်ဆိုလို့ရှိရင်ရင်နှုတ်เสียရှိတာနှုတ်ပြီးမှပြီးမှရိတ်ချတာပေါ့နော်သူကနာတာနဲ့အဆုံးသတ်တာကိုဘင်းကြီးကမကြက် အဲ့ဒါမိဖုရားကြီးကိုပြောတယ်ပြောတော့မိဖုရားကညံရှိတယ်အော်ဘင်းကြီးကဒီအချက်ကိုတော်တော်ကိုစိတ်တူနေတာအဲ့တော့တကယ်လို့သာခင်ကမာလာကဘင်းကြီးကိုစံပုတ်စိတ်ပြုရင်ပေးတဲ့အခါမှာနှုတ်เสียရှိတဲ့အမှုလေးတွေကိုညင်နှုတ်ပြီးတော့ပြီးမှရိတ်လိုက်လို့ရှိရင်တေချာပေါက်ဘင်းကြီးကသဘောကျပြီးတော့ခင်ကမာလာကိုတော့မင်းကြိုက်တဲ့ဆုတောင်းဆောင်ပေးမှာပဲအဲ့လိုမြန်တကယ်လို့ပေးခဲ့ရင်ခင်ကမာလာဘလို့ဆုကိုတောင်းခိုင်းရရင်ကောင်းမလဲမြင်နေမြင်နေသူကအဲ့ဒါနဲ့ခင်ကမာလာကိုတိတ်တိတ်စိတ်ခေါ် ခေါ်ပြီးတော့မင်းအလွန်မိုင်မဲတဲ့ကောင်မင်းကမင်းကိုခေါင်းဖြတ်ပြီးတော့တောင်ပတ်ချင်ဟာဘူးလို့လို့ရှင်မဒီလိုပဲမင်းကအရင်လောက်ရမယ့်လုပ်ကိုနောက်လုပ်နောက်လုပ်ရမယ့်လုပ်ကိုအရင်လုပ်တယ်တကယ်လို့သာမင်းကအရင်နှုတ်ပြီးတော့နောက်မှရိတ်မယ်ဆိုရင်မင်းဆုတွေပါလေရမှာအဲ့လိုမှသိကျွန်တော်မျိုးကြီးလုပ်မှာပေါ့အေးအဲ့လိုဆိုရင်မင်းလုပ်အဲ့လိုလုပ်လို့ဆုတကယ်လို့ပေးခဲ့မယ်ဆိုလို့ရှိရင်ဘင်းကြီးကျူးရင်နဲ့အမြဲတမ်းညီးနေတယ်ငါလုပ်ခဲ့တဲ့လုပ်ကနည်းနည်းလေးငါရရှိတဲ့အကျိုးကျေးဇူးက အများကြီးဆိုတဲ့စကားရဲ့အတိပ္ပယ်ကိုမင်းမေးစုအနေနဲ့မင်းပိုက်ဆံကိုမတောင်းနဲ့ကျန်တဲ့လက်လာပါတွေမတောင်းနဲ့အဲ့ဒါငါကြိုက်တဲ့လောက်ပေးမယ်မင်းငါအဲ့ဒါကိုအရင်သိချင်တယ်နော်ဒါကြောင့်မလို့ဘယင်ကြီးကစုပေးပြီဆိုလို့ရှိရင်အဲ့ဒါကိုတောင်းလို့ပြောအဲ့ဒါနဲ့ခင်ကမလာနဲ့ဒီလုံးတိုက်တာပေါ့နော်အဲ့ဒါနဲ့ခင်ကမလာဒီဗျာကြီးတင်ပေးတဲ့အတိုင်းအရင်နှုတ်ဆရာရှိတာနှုတ်ပြီးရိတ်တယ်ဘယင်ကြီးကသဘောကျဘဗျာကြီးတွက်တဲ့အတိုင်းပဲဟုတ်လားစုပေးတယ်မင်းကြိုက်တဲ့စုကိုတောင်းမင်းလိုချင်တာငါပေးမယ် အဲ့လိုလဲပြောလိုက်ရောခင်ကမလားကွက်ဝင်လာပြီဆိုပြီးတော့တခါလဲအင်းကြီးအဲ့လိုဆိုလို့ရှိရင်မင်းကြီးနေတိုင်းလိုလိုကျူးရင်နေရဲ့ငါလုပ်ခဲ့တဲ့အလုပ်ကနည်းနည်းလေးငါရရှိတဲ့အကျိုးကျေးဇူးကအများကြီးဆိုတဲ့စကားကိုပြောပါအဲ့ဒီစကားရဲ့အတိတ်ကိုပြောပါမင်းကြီးကလှန့်တော်သားဟာမင်းဘာလို့ဒါကိုသိကျင်တာလဲသူမပြောချင်သူအရင်ဘဝလူချင်းရဲ့တယောက်ဖြစ်ခဲ့တယ်ဆိုတာပြောရမှာသူရှက်ပြောချင်မင်းယူပတ်စံတွေပါလေယူပါကွာဒီမျက်စုကိုတောင်းပါဒီဟာမင်းတို့ဘာကျိုးရှိလို့ ဒီပညာမရခြင်းဘူးတဲ့ဒီဟာကိုပဲသိခြင်းအဲ့လိုလဲပြောလိုက်ရောပင်းကြီးကဂတိဖြစ်ရတယ်လဲကြောက်တယ်အဲ့ဒါနဲ့ကိုင်မထိုးဘူးရှက်မနေတော့ပြီးတော့ငါပြောရမယ့်အကြောင်းအရာလည်းပဲကုသိုလ်ကောင်းမှုရဲ့အကျိုးအာနိသင်ကိုပြောရမှာဆိုတော့ကိုင်မင်းတယောက်တည်းကိုတော့ငါမပြောဘူးအားလုံးကိုငါပြောမယ်အဲ့ဒီလိုဖြစ်လာတယ်နော်ဇလန်းလေးကဟုတ်လားအဲ့ဒါနဲ့မင်းရင်ပြန်ပါအဲ့မှာမူမဘူကလည်းအကုန်လုံးစုဝေးစီပြီးတော့မှဘင်းကြီးကအဲ့ဒီကုဒန်းစကားရဲ့အတိတ်ပြောတာ သူကအရင်ဘွားတုန်းကဆင်းရဲသားတယောက်ဖြစ်ခဲ့တဲ့အကြောင်းသူစီဘွားတွေကတထေကြီးစီမှာနေခဲ့တဲ့အကြောင်းနော်ဥပုပ်နေတချမ်းဆောင်ပြီးစောင့်ပြီးတော့ပါတော့လေးတင်တော့ဖြတ်လို့ဘဝတည်ခဲ့ရတယ်ဆုံးခဲ့ရတဲ့အကြောင်းကုပင်းရတာဖြစ်တဲ့အကြောင်းဒါကိုပြောပြတယ်အဲ့တော့လူတွေကပေါ့ဒီလောက်ကလေးလောက်တာတောင်ဒီလိုအကျိုးကျေးဇူးတွေရတဲ့လားအာလုံးကကုသိုလ်ကောင်းမှုရဲ့ဆွမ်းအားအာတိတဲ့ယုံကြည်မှုဖြစ်ကြတယ်ဘုရင်ကြီးကဘဝနဲ့ရင်းပြီးပြောတာဟုတ်အဲ့ဒီလိုယုံကြည်မှုဖြစ်ကြတဲ့လူတွေထဲမှာဘယ်သူကထိတ်ဆုံးကပြေးနေလဲဆို ကင်္ဂမန္နာဒီဆုံးအပြည့်တယ်ဟုတ်လားသူကဘလောက်ထိသူကအောင်းမိပြီတော့ဆိုတော့အော်ဒီလောက်လေးလုပ်တဲ့ကုသိုလ်ကောင်းမှုကတော့ဒီလောက်ချမ်းသာတယ်ဆိုလို့ရှိရင်ငါကုသိုလ်ကောင်းမှုကိုဘဝနဲ့ရင်းပြီးတော့ပြက်ပြက်သားသားကိုလုပ်ပလိုက်မယ်ဟုတ်လားအဲ့ဒါနဲ့သူကဘာလုပ်ဆိုတော့သူကလည်းပိုင်းဆိုင်တဲ့မြတ်ပတ်သက်တဲ့မြတ်အကုန်စွန့်ပြီးတော့သူကလည်းရတိဝက်သွားတယ်ထွက်သွားတယ်ဒါပေမဲ့သူကတော့ပြည့်စုံကဗုဒ္ဓဖြစ်သွားတယ်ဇံပင်ញင်လောက်တည်းမကဘူးနော်သူကပြည့်စုံကဗုဒ္ဓဖြစ်သွားတာ တဘုန်းတို့ဒီမှာရတိဝက်သွားတဲ့လူနှစ်ယောက်ပေါ့နော်ဒီဇလန်လေးတွေမှာဇတ်တော်လေးတွေမှာလူနှစ်ယောက်ဟုတ်လားပထမတစ်ယောက်ကရှင်ရတနာလားဘာလို့ရတိဝက်သွားတာလဲလောဘရဲ့အပြစ်ကိုမြင်လို့ဒါကြီးကဘယ်တော့မှမပြီးနိုင်တဲ့ဒီလိုအချက်ကြီးကဘယ်တော့မှမပြည့်ဝနိုင်တဲ့ယုံမှန်မှုရက်ဆက်မှုအများကြီးကိုလည်းဖြစ်စေတဲ့မကောင်းတဲ့အရာကြီးပဲလို့လောဘရဲ့အလွန်များပြားတဲ့အပြစ်အနာစာကိုမြင်ပြီးတော့ဒါတွေကိုသူပါတော့ နေပါခြင်းလို့ကြောက်ခြင်းလို့သူကမလုပ်တာစစ်သေးဝတ္တမကောင်းတာကြီးရဲ့အကျိုးဆက်ကိုမြင်လို့မကောင်းမှုကနေရှောင်ရင်လို့သူကစစ်သေးဝတ္တသူ့ရဲ့ရှုတော့ကတမျိုးနော်ခုခင်ကမလားပြည့်စင်ကဗုဒ္ဓဖြစ်သွားတယ်ရတိဝတ်ပြီးတော့နော်ရဟန်းပြုပြီးတော့ပြည့်စင်ကဗုဒ္ဓဖြစ်သွားတယ်ဆိုသူကဘာကိုမြင်ပြီးတော့ရတိဝတ်သွားတာတော့ကောင်းမှုရဲ့အကျိုးနော်ကုသိုလ်နဲ့အကုသိုလ်လို့အကျဉ်းမြင်ဘုန်းတို့ဒီဇာတ်လမ်းလေးမှာနှမျိုးခွဲနိုင် တယောက်ကအကုသိုလ်ရဲ့အဖြစ်ကိုမြင်လို့အကုသိုလ်ကိုနှဲကျင်လို့ကောင်းတာကိုလုပ်ဖို့ကြိုးစားတာတယောက်ကကုသိုလ်ရဲ့အကျိုးအာနိသင်ကိုမြင်လို့ကုသိုလ်နဲ့ပြည့်စုံခြင်းလို့ယတိယဟန်ဝတ်သွားတာကုသိုလ်ထဲမှာမှ तू ကဘယ်ကုသိုလ်ထိရောက်သွားတာလောကုတ္တရာကုသိုလ်ထိရောက်သွားတာနော်နောက်ဆုံးကောင်းမြတ်မှုတွေထဲမှာ तू ကဘယ်ကုသိုလ်ဟာအမြင့်မြတ်ဆုံးလို့ကြားဘူးတော့ပညာသောတော်ဘုံအကျဉ်းကြီးလေးပြောတာရှိနော်ဒါနာသီလသမာဓိပညာဟုတ်လားအစဉ်အတိုင်းပညာဒီအထုထိပ်မှာရှိတယ် ပညာဆိုတာဘာလို့ဘဝရဲ့အကြောင်းလောကရဲ့အကြောင်းဒီခန္ဓာရဲ့အကြောင်းကိုမှန်မှန်ကန်ကန်သိတာနားလည်တာပညာပဲအပညာမျိုးစားအများကြီးရှိတယ်အစဉ်အတန်းအမျိုးမျိုးရှိတယ်လောကီပညာတွေပြောမစုံကုန်နိုင်ဘူးဒါပေမဲ့အထွတ်အထိပ်တန်ဖိုးအမြင့်မားဆုံးပညာဘာလဲဆိုရင်ကိုယ်အကြောင်းကိုသိတာဒီငါဆိုပြီးတော့ဖြစ်နေတဲ့ဒီသဘာဝတရားကြီးဟာပုဂ္ဂိုလ်တ attva သဘောမဟုတ်ဟုတ်လားပေါက်ပြန်တဲ့တဲ့သဘာဝအရှုအာယုကိုသိတဲ့ခံစားတဲ့မှတ်သားတဲ့စီအစောတဲ့တော့ နန္တရားအစုရုပ်တဘာဝဆိုတဲ့ဖောက်ပြန်ခြင်းနံတဘာဝဆိုတဲ့အာယုံကိုညှို့ချင်းတည်ခြင်းတဘာဝတွေသူကပုဂ္ဂိုလ်တ attva မဟုတ်ဘူးသဘောတရားတွေစုဝေးပြီးတော့ဖြစ်ဖြစ်စုဝေးတယ်ဆိုတာဆိုပါဠိလိုဘယ်လိုပြောတော့ခန္ဓာလို့ပြောတယ်နော်စုထားတာအခုဘုန်းဘုန်းတို့ဒီရုပ်ခန္ဓာကြီးမြင်လွယ်တာကလေးတွေပါတော့ပြောပါမယ်နံခန္ဓာသိဖို့နည်းနည်းလေးနှုံညံ့ရုပ်ခန္ဓာကြီးစုထားကြည့်ကြည့်လိုက်နော်အရေးသဘောအဖတ်သဘော အငွေသဘောစွန့်ရန်သဘောတွေနဲ့ပေါင်းထားတာတကြီးလေးပါဆိုတာဒါပဲအမာခံသဘောဟုတ်လားအဲ့ဒါကိုဖွဲ့စည်းထားတယ်အခဲလေးရှိတယ်ဆိုဖွဲ့ထားတာစီးထားတာအခဲလေးဖြစ်ဟုတ်လားတခါဒီတက်မှာဘုန်းဘုန်းတို့လေသဘောတွန်းတယ်လှုပ်တယ်ကန်တယ်လှုပ်ရှားမှုသဘောလှုပ်ရှားမှုသဘောဆိုလေပဲအဲ့ဒီလှုပ်ရှားတယ်ဆိုတာဘာလို့လှုပ်ရှားလဲစွမ်းအင်ရှိလို့လှုပ်ရှားတာဟုတ်လားကျွန်တော်ဒီမှာဆက်သေးတယ်အကုန်လုံးလှုပ်နေကြတယ် ဘယ်စွမ်းအင်နဲ့လှုပ်အခုမီးပြက်ရင်အခုအကုန်ရက်သွားမီးမီးနဲ့လှုပ်နေတာသဘောပေါက်ရလားဘာနဲ့လှုပ်လဲမီးနဲ့လှုပ်တယ်အခုခေါင်းလေးတွေလှုပ်ပြနေတာမီးနဲ့လှုပ်တာဟုတ်လားသေပြီဟေးဆိုပြီးတော့မရှိတော့အေးသွားလှုပ်သေးလားအဲ့ကြမလှုပ်တော့မလှုပ်တဲ့အပြင်ပါတော့မာတောက်သွားနော်နိုင်ပိုင်းတွင်တောက်သွားမှာမီးမရှိတော့ဘူး ဂရိလျက်စစ်မီးမရှိရင်ကျန်တဲ့လုပ်တွေအကုန်ရက်သွားတယ်လို့ခန္ဓာကိုယ်မှာလည်းမီးတဲ့ပြက်သွားပြီဆိုဘာဖြစ်သွားမလဲသိမှန်တော့သဘောပေါက်ရဲ့လားဒါဖွဲ့စည်းထားတယ်ခန္ဓာဆိုတာဒါပဲဓာတ်ကြီးလေးပါအမာခံထားပြီးတော့ဖွဲ့စည်းထားတယ်အဲ့ဒါဘုံဘုံတို့အမြဲတမ်းပါတော့အဖတ်တက်တွေအစာတွေဝါပြီးတော့ထည့်ရတယ်ရေနဲ့ရောပြီးတော့ရေကြီးတက်တက်လည်းထည့်ပေးရတယ်ဟုတ်တယ်မဟုတ်လားပထဝီဓာတ်အာဘောဓာတ်အကြမ်းမြင်ပါတော့မြစ်ထည့်နေရတယ်နော်အမာခံရှိမှလည်းရမှာဟုတ် ပြီးတော့သူ့ထက်ပိုပြီးတော့နူးညံ့သိမ်မွေးတဲ့ဓာတ်တဘာဝတခုအမြဲတမ်းထိတ်နေပါကြီးတော့လေလေရက်လို့တော့မရဘူးနော်အစာနဲ့ရေတဲ့ပိုးပြီးတော့မြင်ပါတော့အရေးပိုင်နော်မိနစ်ပိုင်းလေးတော့ဘုန်းတော်တို့မပေးလို့မရဘူးဟုတ်လားပြီးတော့ဘုန်းတို့ဒီကမ္မစတေဆုံးအပူဓာတ်အငွေ့ဓာတ်စွမ်းအင်ဓာတ်ဒီသဘောလေးတွေမြင်အောင်ကြည့်ဟုတ်လားအကုန်လုံးကပါစုထားတာဖွဲ့ထားတာတပုဂ္ဂိုလ်တ attva မဟုတ်ဘူး ဒါတွေဟာတဘာဝတရားတွေရုပ်အစုနာအစုအစုအဝေးလေးတွေပေါင်းပြီးတော့အလုတ်လောက်တာအဲ့တော့ဘုန်းဘုန်းတို့အလုတ်ဖြစ်နေတဲ့အခါကျတော့ကိုယ့်ကိုစွန့်နေထင်းနေတာပေါ့နော်ငါပဲသူပဲဘသူပဲဘဝပဲဘလို့လုတ်ပြလိုက်တာဘာဖြစ်တယ်ညာဖြစ်တယ်ကိုဖြစ်နေတယ်လည်းဖြစ်တယ်လို့ပဲထင်းနေတာအတ္တသဘောတွေမြင်လားမှားလားဟုတ်လားအဲ့ဒါကိုအတ္တမရှိဘူးဒါသဘာဝတရားတက်တက်အားလုံးအကြောင်းညီညွတ်လို့အလုတ်ဖြစ်နေတဲ့သဘောလေးတက်တက်ပဲလို့မြင်တာအဲ့ဒါပညာပဲနာမရူပါလေးခြေတတ်တယ်နော် အဲ့ဒီရုပ်တည်နံနေဟာလည်းပဲအကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်တာဖန်ဆင်းတာလို့ဖြစ်တာမဟုတ်ဘူးသူရှိရှိကရှိဆက်ဆက်ကနေပေါ့ဖြစ်เสียအကြောင်းတွေဖန်ပြီးတော့နောက်ထပ်ထပ်ထပ်ပြီးတော့ဖြစ်နေတဲ့သဘောဒီလိုနဲ့မပြီးနိုင်မဆုံးနဲ့ဆက်ဆက်ဖြစ်သွားမှာပဲငကောကလည်းမပြီးနိုင်မဆုံးကိုဆက်ဆက်ပြီးတော့ဖြစ်ခဲ့တာဟုတ်လားအဲ့လိုအကြောင်းရိုးသဘာဝလေးကိုသိတာပါနော်ပညာပစ္စယပရိက္ခညာခေါ်တာပေါ့နော်အဲ့လိုအကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်နေတဲ့ နော်အသက်မဲ့တဲ့ပုဂ္ဂိုလ်တ attva သဘောမဟုတ်တဲ့ဒီဓာတ်သဘာဝအစုအဝေးတွေဟာတည်မြဲတဲ့သဘောမရှိဘူးအနိစ္စဖြစ်ပြီးရင်ပျောက်သွားတာပြီးသွားတာနောက်တစ်အတိတ်တစ်ခုထပ်ဖြစ်တယ်သဘာဝတရားတွေအမြဲတမ်းအတိတ်တည်ကြီးဖြစ်တောက်လျှောက်ပြီးရအဲ့ဒါပါခေါ်လို့အနိစ္စနော်ပုံမြင့်သွားပြီနော်အဲ့ဒီပညာကြအနိစ္စကိုသိတယ်အဲ့လိုဒလဆက်အနိစ္စဖြစ်တဲ့အတွက်ကြောင့်တကယ်ကောင်းမွန်တဲ့အရာတွေမဟုတ်ဘူးလို့ရိုးရိုးရိပ်ရိပ်သဘောပေါက်လာအဲ့ဒါဒုက္ခကိုနားတယ်ဘာကြီးရာရာဘာကြီးဖြစ်ဖြစ်ဘာကြီးရှိရှိ ကယ်တမ်းကယုံနာဟာပါတလက်ဆက်ပြီးဆုံးနေတဲ့အတွက်ကြောင့်အဲ့ဒီရှိထားတဲ့ဖြစ်နေတဲ့အရာတွေကဒီအခြေအနေဆိုကြီးကိုပြောင်းလဲနိုင်တာမဟုတ်ဘူးဟုတ်လားအကုန်လုံးကဒုက္ခတွေနားလည်သွားအဲ့လိုနားလည်တာပေါ့ဟုတ်ပညာအဲ့ဒီပညာတွေရင့်လာလို့ရှင်စောစောပြောတဲ့မေညာပူညာဆိုတာရပြီပြည့်စေကဘုရားဆိုအဲ့လိုနီးနေဖြစ်သွားတာဟုတ်လားအဲ့ဒီကုသိုလ်တွေမှာနော်ဘယ်ကုသိုလ်ကအမြင့်ဆုံးဆိုအဲ့ဒီကုသိုလ်ကအမြင့်ဆုံးပဲ နော်ပညာကုသိုလ်ကအမြင့်ဆုံးပဲဟုတ်လားအဲ့တော့ဂင်္ဂမာလာကဥပုပ်ဆောင်တဲ့ဥပုပ်ကုသိုလ်ရဲ့အကျိုးအာနိသင်ကိုမြင်ပြီးတော့ကုသိုလ်ကိုအထွတ်ထိပ်ရောက်အောင်လုပ်မယ်ဆိုတကယ်ကိုသူကမလုပ်တော့ဘူးနော်အထွတ်ထိပ်ရောက်သွားတာအရှင်အနန္ဒာလောင်းကတော့အကုသိုလ်တွေကသူကအမြင့်ပြတ်တော့သူမပယ်နိုင်ဘူးဒါပေမဲ့သူလည်းပဲဝိက္ခမနာပါတော်တော်ကြာကြာသူပယ်နိုင်တဲ့ဇံပင်ညင်ရတဲ့တည်ရင်ဂျမဖြစ်မယ်သူကဘာနဲ့ချီပြီးတော့အသက်ရှည်တဲ့အနေအထားကိုရမှာပေါ့နော် တော့ဒီဇက်တော်လေးမှာဘုန်းဘုန်းတို့တတိထားစရာလေးတစ်ခုကအနှစ်သာရအဲ့ဒါပဲဟုတ်လားမကောင်းတဲ့စိတ်သက်တွေရဲ့ဆွမ်းအားအာတိတင်မြင်ပြီးတော့အဲ့ဒါတွေကိုလဲပါခြင်းစိတ်ဘုန်းဘုန်းတို့မှာရှိရနော်ကောင်းတဲ့စိတ်သက်တွေရဲ့ဆွမ်းအားအာတိတင်ကိုမြင်ပြီးတော့လည်းအဲ့ဒါတွေနဲ့ပြည့်စုံခြင်းစိတ်ရှိရအခြေခံကဒါပဲနော်မကောင်းမှုရှောင်ကောင်းမှုရှောင်ဖြစ်အောင်စိတ်ကိုတည်သွားမှာပဲဟုတ်တယ်မဟုတ်လားဒီဇက်တော်လေးကိုဒီအကြောင်းအရာလေးနဲ့ဇလန်းလေးနဲ့ဟိုလိုရှင်းပြီးတော့ နားလေကြည့်တဲ့အခါကျတော့ဘုန်းတို့ရဲ့နားလေမှုလေးကတမျိုးကျယ်ပြန့်ပြန်တာပေါ့ဟုတ်လားအဲ့ဒါဇလန်းလေးကမဆုံးသေးဘူးလည်းလည်းကြံသေးတယ်အဲ့ဒါဂင်္ဂမာလာကပြည့်စည်ကဘုရားဖြစ်သွားပြီဆိုတော့အော်ဘင်းကြီးကိုအမှတ်ရနော်သူ့ရဲ့ကုသိုလ်အစွမ်းကိုမြင်ပြီးတော့ခုကအားကြပြီးလုပ်လိုက်တာသူ့လည်းအများကြီးတာတာအထုတ်တိတ်ရောက်သွားပြီအဲ့ဒါနဲ့သူပြန်လာဗရဏတိပြည်ကိုကောင်းရံနဲ့လာလာပြီးတော့ဥယျာဉ်မှာရောက်နေတယ်ဆိုတော့ဘုရားလုံးကအော်ခင်ကမှလာရောက်လာတာအရှင်မြတ်ရောက်လာတာဆို ဝမ်းသာအားရသွားပြီးတော့ဖူးတာအဲ့လိုဖူးတဲ့အခါကျတော့မေတော်ကြီးလည်းပါတယ်အချမ်းရင်တွေလည်းပါတယ်အဲ့တော့ဟိုရောက်တဲ့အခါကျတော့ခင်ကမလာပြည့်စင်ကဗုဒ္ဓဟာနော်ဥရိယမင်းဘုရားလောင်းယမဒတ်ဆိုတော့အမျိုးနွယ်နာမည်တက်ပြီးတော့ခေါ်တယ်အဲ့တော့ဒုခိတုခါရအဲ့ဒါရိုင်းနေပေါ့နော်ခင်ကမလာငကောဆတ်တာတယ်ကိုအညစ်အကြေးကိုတုတ်တင်ရတဲ့သူမျိုးဆက်အဖြစ်နှိမ့်ကြကြနော်နှိမ့်ကြတဲ့လူကဒီအရှင်သခင်ကိုနာမည်တက်ပြီးတော့ခေါ်ရမလားဆိုတော့မကမရနိုင်ဖြစ်တဲ့လူမျိုးဆိုမေအေရဖြစ်တယ် အဲ့ဒါခင်ကမာလာပါကိုပြောခင်ကမာလာမင်းကအကျင့်တွေအများကြီးကျင့်ခဲ့တယ်ဆိုပြီးတော့ငါသားကိုနာမည်တက်ခေါ်သလားပေါ့ရိုင်းနေပေါ့နော်စိတ်တူအဲ့ဒါနဲ့ဘုရားလောင်းကမေတော်ကြီးကိုဆုံးမတယ်နော်တကယ်တမ်းကဒီလိုမျိုးသီးခံခြင်းတရားခန္တီတော်ရစ္စအဲ့မှာနှလုံးသုံးတယ်နော်အထုအထိတ်သီးခံနိုင်သွားပြီကောင်းတာနဲ့တွေ့လည်းပဲမက်မောတာမရှိဘူးမကောင်းတာနဲ့တွေ့လည်းစိတ်တူတာမရှိဘူးသူကရဟန္တာဖြစ်သွားတယ်သီးခံခြင်းမှာအထုအထိတ်ရောက်သွား တောရိစဆိုတာစင်ကြယ်တာစင်ကြံခြင်းမှာလည်းပဲအထွတ်ထိပ်ရောက်သွားပြီကာယကံဝစီကံမနောကံဘာမှညံ့နှောမှုမရှိဘူးအဲ့ဒီခန္တီတောရိစနဲ့ပြည့်စုံတဲ့ဒီခင်ကမာလာအလွန်မုံမြတ်တဲ့အတွက်ကြောင့်အခုငါတို့ရှင်ဘုရင်ဆိုတဲ့လူတွေကတောင်ဝှချရတယ်ဥချရတယ်ဒါဥနှိမ်ချပြီးတော့သူကရှ िख ိုးခြင်းကိုခံလိုက်တယ်သူ့ကိုမပြစ်မှားနဲ့မေတော်ကြီးကိုဆုံးမအဲ့လိုမေတော်ကြီးကိုဆုံးမတော့ကျန်တဲ့လူတွေကလည်းမေတော်ကြီးဘက်ကပဲပါကြတယ်ဟုတ်သားပဲပေါ့နော်သူကအကျင့်တွေကိုကျင့်ခဲ့တယ်ဆိုတာလေတို့ရှင်ပြီနာမည်တက်ပြီးတော့ပြောရမလား အဲ့ဒါဘီရင်ရဲ့တခါသူ့ရဲ့တိုင်းသူပြည်သားတွေအချမ်းရံတွေကိုပြန်ပြီးတော့စိုးမပြန်တယ်သူကအလွန်တရာမှလွန်မြောက်နိုင်ခဲ့တယ်နော်စိုးရင်ချင်းကင်းရနိဗ္ဗာန်ဆိုတဲ့တရားဘောတန်တရားဝိဒုက္ခကိုအပြီးတိုင်တူသမုဒ္ဒရာကြီးနဲ့တူတဲ့ကျေပြန့်တဲ့ဘောတန်တရားသူကုမြောက်သွားပြီသူသိသလောက်ဘုရားလာမှာရှင်းပြတယ်အဲ့လိုရှင်းပြရင်းနဲ့အလုံးကိုဝန်ချတောင်းပန်စေတယ်သူကိုယ်တိုင်လည်းပဲခင်ကမလာဝန်ချဇက်တော်ကအဲ့လိုအဲ့ကြမှာဆုံးသွားအဲ့ဒါလေးလည်းပါတယ် အဲ့တော့ခင်ကမာလာဇက်ကိုဘုရားဘလို့ရွေးချက်နဲ့ပြောတာတော့ဘုန်းတို့ရဲ့တန်တာမှာအကုသိုလ်တွေလည်းဖြစ်တယ်ကုသိုလ်တွေလည်းဖြစ်တယ်ဟုတ်လားအဲ့ဒီလိုကုသိုလ်တွေလည်းဖြစ်တယ်အကုသိုလ်တွေလည်းဖြစ်တယ်ဆိုတဲ့နေရာမှာဒီဇက်တော်လေးကိုအခြေခံပြီးဘုန်းတို့ဘလို့စဉ်းစားမှာတော့အကုသိုလ်တရားတွေဟာအဆုံးစမဲ့ဆင်းရဲဒုက္ခတွေကိုဖြစ်စေလိမ့်မယ်ယုံညံ့မှုတွေကိုဖြစ်စေလိမ့်မယ်အကျိုးမဲ့မှုတွေကိုဖြစ်စေလိမ့်မယ်ဒါကိုတွေးပြီးတော့တို့ဒီဥစ္စာကိုနေပါအောင်ကြိုးစားမယ်ဆိုတဲ့စိတ်ကလေးမလို့မလို့မွေးရမယ် ဒီရှုတော့မြင်ရမယ်နော်ကုသိုလ်တွေရောဖြစ်တာရောမရှိဘူးလားရှိတာကုသိုလ်ကုသိုလ်ကောင်းမှုပြုရတယ်ကုသိုလ်ဆိုတာအဓိကပြောရရင်တော့မုံမြတ်တဲ့စိတ်ကလေးဖြစ်သွားတာကိုကုသိုလ်လို့ဒီလိုအကြံပြနားလေရမယ်စွန့်လွတ်မှုနဲ့ရှင်ပြီးတော့မုံမြတ်တဲ့စိတ်ဖြစ်တာရှိတယ်အခုခြေကအပြင်အဲ့ဒါဖြစ်နေတာပေါ့နော်ကိုရှာဖွေထားတာတွေနဲ့စွန့်မယ်လွတ်မယ်နော်ကောင်းတဲ့နေရာမှာဒါကိုအကျိုးရှိအောင်ပေးမယ်ဒါစွန့်လွတ်မှုနဲ့ရှင်တဲ့ဗာစိတ်ကလေးတော့မုံမြတ်တဲ့စိတ်ဒါတည်းမကဘူး ကိုယ့်ရဲ့ကာယကံကိုရှိကံအပြစ်ကင်းအောင်ဆောင်စည်းမယ်ထိမ့်သိမ့်မယ်အကျိုးမှာကိုယ့်ရဲ့အပြိုးကြောင့်ကိုယ့်ရဲ့အလုပ်ကြောင့်ဒုက္ခမရောက်စေရဘူးဒါပါတော့ဆောင်စည်းမှုနဲ့ရှင်တဲ့မုံမြတ်တဲ့စိတ်ကလေးကုသိုလ်စိတ်ပဲနော်စိတ်စိတ်ကလေးပဲနော်သဘောပေါက်ရလားရှင်တာလေးတွဲပြီးတော့နာမည်လွဲသွားတယ်ဟုတ်လားဆုံးလုံးမှုနဲ့ရှင်တဲ့ကုသိုလ်စိတ်ကလေးကိုတော့ဘာလို့နာမည်တပ်ဒါနာနော်ဆောင်စည်းမှုနဲ့ရှင်တဲ့ကုသိုလ်စိတ်ကလေးကိုတော့ဘာနဲ့နာမည်တပ်သီလဟာစိတ်တွေတည်ငြိမ်ပဲ ီတိနဲ့ပတ္တိနဲ့ငြိမ်းအေးပြီးတော့ရုပ်ရက်နဲ့နှစိတ်တွေအဝင်မခံဘဲနဲ့အေးချမ်းတဲ့စိတ်ကလေးနဲ့ငြိမ်သက်ပြီးတော့နေတာကျွန်တော်ပါခေါ်တယ်တမာတိငြိမ်သက်မှုနဲ့ရှင်တဲ့ကောင်းတဲ့စိတ်ကလေးပို့ပို့မြင့်သွားပြီနော်သူကဟုတ်လားစိတ်ထိငြိမ်နေပြီဆိုရင်တော့ကာယကံဝစီကံကငြိမ်ပြီးသားဖြစ်နေတော့ဟုတ်ကာယကံဝစီကံမငြိမ်ရင်စိတ်ကလည်းမငြိမ်ဘူးလေဟုတ်လားကာယကံဝစီကံတိလှုပ်နေပြီဆိုရင်တော့စိတ်ကထဲထဲမှာတကယ်ကိုခြားလပတ်ရမ်းအောင်လှုပ်နေတော့တာသူကဟုတ်လားစိတ်ငြိမ်ရင်ဘယ်ကစပြီးတော့အရင်ထင်ရမလို့ထင် တေလနော်ကာယကံရှင်ကအရင်ငြိမ်မှနော်စိတ်ကလေးကပါတော့ကျင့်တတ်မှုရပြီးတော့ငြိမ်တာဟုတ်လားကာယကံရှင်ကအရင်ငြိမ်တာပါပေါ့တော့တေလစိတ်ငြိမ်သွားပြီဆိုရင်ပါတော့တမာတိအဲ့ဒီငြိမ်ပြီဟေးဆိုတော့ငြိမ်တဲ့စိတ်ကတဝိုင်းတော့ဘိက္ခုယထာဝိတ္တမဇာနာတိတိတဲ့တိလိုက်တာကိုတိသွားတယ်ဘာတိရောလူရင်ကတစ္ဆာလေးပါနော်ဒီဖြစ်နေရတာကြီးကကောင်းဟုတ်ဘူးအရှင်းရတယ်ဘဝအရှင်းရတယ်လို့သိတာပညာဆိုတာအဲ့ဒါနော်လူရင်ကအဲ့ဒါအဲ့ဒါအဲ့ဒါအထွတ်အထိပ်ပညာပဲ နော်အခုဖြစ်နေရတဲ့ဖြစ်စဉ်ကြီးကကောင်းမွန်တဲ့သဘောမဟုတ်ဘူးလို့သိတယ်မကောင်းတာကြီးကိုဘုန်းဘုန်းတို့ကမကောင်းမှမသိပဲနဲ့ဝိဓုဘာဒနဲ့နေတာအဲ့ဒါမောဟနဲ့နေနေတာဟုတ်လားစိတ်တည်ငြိမ်လာပြီငြိမ်သက်သွားပြီဆိုလို့ရှိရင်အခုပြောတဲ့အမှန်တရားတွေကိုသူသိလာလိမ့်မယ်နော်တမာဟိတောဘိက္ခုဘိက္ခုယထာဝတ္တမဇာနန္တိ တည်ငြိမ်တဲ့စိတ်ရှိတဲ့ပုဂ္ဂိုလ်ဟာဟုတ်ဒီတိုင်းမှဒီတိုင်းသိလိမ့်မယ်ဘလို့သိမှာလို့ဣဒံဒုက္ခတိယထာဘုဒ္ဓံပဇာနာတိအယံဒုက္ခသမုဒယောတိယထာဘုဒ္ဓံပဇာနာတိအယံဒုက္ခនិရောဓនិရောဓတိယထာဘုဒ္ဓံပဇာနာတိအယံဒုက္ခនិရောဓဂမိနိပရိပဒါတိယထာဘုဒ္ဓံပဇာနာတိဒီခန္ဓာဒီဖြစ်စဉ်ဟာဆင်းရဲပဲလို့အမှန်တိုင်းသိနော်ဒီလောဘဟာဒုက္ခရဲ့အကြောင်းပဲလို့အမှန်တိုင်းသိဒုတိယဒုတိယဟုတ်လားဒီလိုခြင်းမှုမမောမှုဖြစ်ခြင်းမှုရခြင်းမှုဒါတွေဟာဆင်းရဲဒုက္ခရဲ့ မူရင်းပဓာဏအကြောင်းတရားကြီးပဲဆင်းရဲဖြစ်ခြင်းရဲ့အကြောင်းပဲလို့သိဒီလောဘချုပ်ငြင်းခြင်းဒီဒုက္ခချုပ်ငြင်းခြင်းပဲလို့နိဗ္ဗာန်ကိုသိဟုတ်လားဒီတမာတိတိမမြဲဘူးဆိုတာကိုသိတယ်အမြင်မှန်ကောင်းဆောင်တဲ့မဂ္ဂင်၈ပါးတည်ော်လောဘချုပ်ငြိမ်းရာဒုက္ခချုပ်ငြိမ်းရာကိုမျက်မှောက်ပြုဖို့အတွက်တခုတည်းသောလမ်းကြောင်းဖြစ်တယ်လို့မဂ္ဂင်၈ပါးရဲ့အစွမ်းအတ္တကိုသိတည်ငြိမ်တဲ့စိတ်ရှိရင်အမှန်သိမယ်ဆိုတာအဲ့ဒါကိုပြောတာနော်သစ္စာလေးပါးဒါလိုရင်းကိုပြောပြတာဟုတ်လားအဲ့ဒါပြကုသိုလ်ကဘယ်နှမျိုးတော့ ၄မျိုးနော်အခုပညာနဲ့ရှင်တဲ့ကောင်းတဲ့စိတ်ကလေးကြတော့အမုံမြတ်ဆုံးဖြစ်သွားပြီစွန့်လွတ်မှုနဲ့ရှင်တဲ့စိတ်ရဲ့စောင့်သိမှုနဲ့ရှင်တဲ့စိတ်ရဲ့တည်ငြိမ်မှုနဲ့ရှင်တဲ့စိတ်ရဲ့အမှန်သိမှုနဲ့ရှင်တဲ့စိတ်ဘယ်ဟာအကောင်းဆုံးအမှန်သိမှုအမှန်မသိဘဲနဲ့နေနေရတာဘလောက်ဟိုအပေါ်ရန်ကြည့်ကြည့်လိုက်လေအာအာတာပဲလေဒါမို့စာထဲမှာဘုံတော်ငယ်တော့ကြိုက်လို့နှုတ်ထဲတိုးနေတဲ့စာကြောင်းလေးတစ်ချောင်းရှိဒီရတ္ထုဝတ္တရေအညာဏ် ဒီရတ္ထုဝတ္တရေအညာဏ။အော်မတိမှုကြီးဟာယွန်စရာကောင်းလာကြီးတကား။ဟုတ်လား။နော်။ယွန်စရာကောင်းလာကြီးနဲ့တူနေနေတာနော်။ဘာကြီးကယွန်စရာကောင်းလား။လူတွေကရုပ်ဝတ္ထုဟိုအချီအကျွဲတွေနဲ့ယောနေတာအရေဓာတ်တွေနဲ့ယောနေတဲ့ရုပ်ဆိုပါယွန်နေပေါ့နော်။ဟုတ်လား။တကယ်တမ်းကဘယ်ရာတကယ်တမ်းယွန်စရာကောင်းတာ။စိတ်ရဲ့မတိမှုဟာယွန်စရာကောင်းတာပြော။ဟုတ်လား။ တော့ပညာဆိုတဲ့ကုသိုလ်လေးကိုစိတ်ဝင်စားဖို့ဒါဒီကုန်းကျုပ်လေးဘုံဘုံကပြောပြတယ်နော်အဲ့တော့ဒီဇက်တော်မှာဘုံဘုံတို့အဓိကအနှစ်သာရနော်ရှုတော်နှမျိုးနားလည်ရမယ်သဘောပေါက်ရမယ်အချက်ပဲတစ်ချက်တော့နှစ်ချက်နော်မကောင်းမှုအကုသိုလ်ရဲ့အပြည့်အနာစာကုသိုလ်ကောင်းမှုရဲ့ဆွမ်းအားအနိတ္တဒီသဘောလေးဟုတ်လားအဲ့ဒါလေအဲ့ဒီနှစ်ခုလုံးနဲ့ဘုံဘုံတို့ကကင်းသလားမကင်းဘူးနော်အဲ့တော့ကိုယ်တန်တမှာဖြစ်နေတဲ့သဘာဝတရားတွေကဘယ်လိုသဘောရှိတယ်ဆိုတာဘုံဘုံတို့မလို့မလို့သိရမှာနော် လောဘဒေါသမောဟလည်းဖြစ်တာပဲဒါတိသူဘယ်လိုသိရလဲอืมဒုက္ခပေးမဲ့အရာတွေဆင်းရဲစေတဲ့အရာတွေပူလောင်စေတဲ့အရာတွေပင်ပန်းတည်တဲ့အရာတွေတော့ဘာလို့မလို့သိရတစ်ဖက်ကအလောဘအဒေါသအမောဟကောင်းမြတ်တဲ့ကုသိုလ်စိတ်တွေမဖြစ်ဘူးလားဖြစ်တယ်ဒါတွေလည်းပါတော့အာကိုတိုက်တဲ့အရာတွေတို့ချမ်းသာမှုဖြစ်စေမဲ့အရာတွေနောက်ဆုံးဒုက္ခကိုတော့ချုပ်ငိမ့်သွားစေမဲ့အရာတွေလို့အဲ့ဒီထိဖုံးလို့ဘာလို့မလို့နားလည်ရမယ်ဟုတ်လားဒါကြောင့် ဟိုအခြေတန်ဝရှူတောင်တစ်မျိုးကနေနောက်ထပ်ဒီဇက်တော်လေးနဲ့ပတ်သက်ပြီးတော့ကြေကြေပြန့်ပြန့်နားထောင်နေနေတယ်ဆိုရင်ကင်္ဂမလာဇတ်ဆိုတဲ့ခေါင်းစဉ်နဲ့ဟောထားလည်းရှိတယ်။အဲ့ဒီအရင်၄၅၆နှစ်ကလောဘသဘောနဲ့ကောင်းမှုအကျိုးဆိုတဲ့ဘုံခက်ငယ်ငယ်ဟောထားလည်းရှိဒီဇက်တော်လေးကိုဟောထားတယ်နော်။အခုဒါဒီကနေ့ထပ်ပြီးတော့ဘုံတို့ပြောပါလေဟုတ်လား။နော်ကင်္ဂမလာဇတ်တဲ့ဒါကြောင့်ဆင်းရဲဒုက္ခကိုဖြစ်စေတဲ့မကောင်းမှုအကုသိုလ်တရားတွေကိုပယ်ရှားနိုင်ကြတဲ့ သူတော်ကောင်းတွေဖြစ်အောင်ကြိုးစားနိုင်ကြပါစေ။နော်ချမ်းသာဒုက္ခကိုဖြစ်အောင်နော်ဗန္ဒီနိုင်တဲ့ဆင်းရဲဒုက္ခကိုချုပ်ငြိမ်းသွားစေမဲ့စွာတတိထက်မြက်တဲ့ကုသိုလ်ကောင်းမှုတွေနဲ့လည်းပဲပြည့်စုံအောင်ကြိုးစားနိုင်ကြပါစေလို့ဘုန်းတော်ဆန္ဒပြုပြီးတော့ဒီကနေ့ပြုလုပ်အထောက်ကြရသောဒါနသီလသဝရိပညာကုသိုလ်ကောင်းမှုအစွတ်စွတ်တို့ရဲ့စွမ်းတတ်တေကြောင့်ဘုရားတပည့်တော်တို့ဒီမညံပုညံမြတ်နိဗ္ဗာန်ကိုလင်းမြန်ထုတ်ချောင်းမျက်မှောက်ပြုဝရစေကုန်တော်ဟုပတ္တနာအောင်စုပြုကြကုန်ရာ တတိကဲရေးတဲ့ကြကြ